လွန်ခဲ့တဲ့ဘက်ကပရိတ်အကြောင်းပြောပြခဲ့ဘာကိုပရိတ်လို့ခေါ်တယ်ပရိတ်ဟာမြတ်စွာဘုရားလက်ထက်တည်းကရုပ်ဖတ်နာယူတဲ့အစဉ်အလာရှိခဲ့တယ်ပရိတ်ရွတ်တဲ့အခါမှာတန်ဃာတော်များအနေနဲ့လိုက်နာရတဲ့စီကံတွေပရိတ်ရေပရိတ်ချီတို့ရှေးတို့တွေကလှုပ်တယ်ဆိုတာတွေပြောခဲ့ ဒါဒီတပတ်ကစပြီးတော့ပရိတ်ရွတ်နီးပေါ့လေဒီပရိတ်ဖတ်တတ်အောင်ဒါတင်ပေးမလို့အဲပရိတ်ဆိုတာပါဠိဘာသာနဲ့ရှိတာဖြစ်တော့ယုတ်တရက်ဆိုရင်ဒါမဖတ်တတ်ကြဘူးအဲတော့ဒီပရိတ်သင်ရင်းနဲ့ဟိုပါဠိလည်းပဲကောင်းကောင်းဖတ်တတ်တော့လေ့လာတော့ရအောင် အဲ့ဒါတော့ဗမာဗမာသာဖတ်တတ်မှဖြစ်မယ်ဗမာသာမဖတ်တတ်ရင်တော့မဖြစ်ဘူးအဲ့တော့ဗမာသာမှာကာကြီးခါခွေးဆိုတာရှိတယ်မဟုတ်လားအဲ့ဒီထဲမှာအခုလူတွေအနေနဲ့အထူးအထူးမှတ်ရမှာကတော့တာသလင်းကြီးထားဝင်ပဲဓာရင်ကောင်ဓာရင်မဟုတ်နာကြီးအဲ့ဒါတွေပဲနာကြီးကတော့အတိများလိမ့်မယ်တာသလင်းကြီးတို့ဘာလို့ကြတော့လူတွေသိမသိကြဘူး အဲ့ဒါလေးတွေတော့တစ်နေ့တစ်လုံးနှလုံးလောက်ဖြစ်ဖြစ်မှတ်မိအောင်လေ့ကျင့်ထားရင်ကောင်းတယ်ဒီအခါတည်းကအမှန်ကတော့ဗမာမှာမရှိဘူးပေါ့ပါဠိမှာရှိတော့အဲ့ဒီပါဠိရဟာကိုဆွဲထည့်ထားတာဗမာမှာသိအသုံးမရှိတော့ဗမာလူမျိုးတွေအနေနဲ့ပါဠိမသိတဲ့ဗမာလူမျိုးတွေအနေနဲ့မတတ်ဘူးတစ်ချိန်တော့ဆိုရင်အဲ့အဲ့ဒီတာသတင်းကြီးဒါတွေကိုဗမာအခါတည်းကထုတ်ပြမယ်တော့သူတို့လောက်ကြသေးတယ် အဲ့တော့ဒီပရိရုပ်ဖန်ကြီးကိုဟိုးတခါတော့လည်းပဲပုတ်ချခဲ့ဘူးတယ်စကန်လီပဲထင်တယ်အဲ့တော့လည်းဒါမှမဟုတ်တဝက်တစ်ရက်နဲ့ပဲဖြစ်သွားပရိပဲလို့ရွတ်ရမယ်အဲ့တော့ပရိဟိုပါဠိဖတ်တဲ့အခါမှာ အထူးသတိထားဖို့ကဟိုဗမာနီးတွေတချို့ဟာတွေတွင်းတွင်းပြီးတော့မဖတ်မိဖို့အရေးကြီးတယ်ပါဠိဟာပါဠိပဲဟုတ်လားဗမာနဲ့မတူဘူးအဲ့တော့ဗမာနီးဝင်ဝင်ပြီးတော့တွင်းလိုက်ရင် ပါဠိတန်ကအဲတမျိုးဖြစ်သွားရောအဲ့တော့ဗမာဖန်နီးတော့မသွင်းနဲ့သို့တော့အတန်တွက်ကတော့ဗမာအတန်တွက်ပဲလိုက်လိုက်မယ်ဟာအရင်တော့လည်းအတန်တွက်ကြောင်ပြောပြီးပြီဟိုဗမာအတန်တွက်ဟာဗမာပါဠိအတန်တွက်ဟာဟိုဘာခေါ်မလဲ phonetics နဲ့စစ်ဆေးလိုက်ရင်မညီဘူးဆိုတော့ပြောပြီးပြီဟုတ်လားမညီတာညီတာကတော့ဒါကတမျိုးတစ်ခုပေါ့လေဒါပေမလို့ ကို့အနေနဲ့ကြတော့ပရိပ်ရွတ်တဲ့အခါကျတော့အဲ့လိုသူများအတန်နဲ့လိုက်ရွတ်မလားဆိုတော့အဲ့ကြတော့မရွတ်ချင်ဘူးကိုယ်လည်းကို့ဗမာတန်မရွတ်ချင်တယ်အဲဗမာတန်နဲ့ရွတ်မှပဲနားထောင်ကောင်းတယ်လို့စိတ်ကထင်တယ်ပေါ့လေအဲ့ဒါကြောင့်မို့အခုအခုဒီပရိပ်ကြီးပုချမှာကတော့ဗမာနိုင်ငံမှာဘုန်းကြီးများရွတ်ဖတ်တဲ့နီးပေါ့ပြီးတော့ဗမာနိုင်ငံမှာကဟိုလွတ်လပ်မှု ရှိနေတော့ကိုတကြောင်တကားထားတရွာတပုတ်ဆန်းဆိုတဲ့စကားတည်းဘုန်းကြီးနှစ်ပါးထံပြီးပရိတ်ရွရင်မတူဘူးမညီဘူးတပါးကတမျိုးရွတယ်တပါးကတမျိုးတယ်ဘယ်တော့မှညှိလို့မရဘူးအဲ့ဒါတော့ကြောင်းတိုက်တိုက်ထဲမှာတော်တော်ဟိုအာနာရှိတဲ့ဆရာတော်ကညှိထားရင်အဲ့ဒီကြောင်းတိုက်တန်ခါလောက်ရမယ်ဒါပေမဲ့လည်းအဲ့ဒီကြောင်းတိုက်တန်ခါတွေကတခြားတက်ကတန်ခါတွေနဲ့အတူတူထိုင်ပရိတ်ယူပြီဆိုရင်သွားပြန်ပြီတမျိုးစီပဲသွားတယ်အဲ့ဒါကတော့ဒုဗမာနိုင်ငံမှာလှုပ်လို့မရတော့ဘူး မတတ်နိုင်တော့တီဟိုးတို့ရိုးရရတို့ကတော့အဲ့ဒါကြတော့ညီတယ်သူတို့ကတော့တခါလဲဓာတ်ကိုဒီတင်တာတစ်ခုအနေနဲ့တင်ရတယ်ပရိပ်ရွတ်တာကိုအဲသူတို့ရွတ်တာပို့ပြီးတော့နားထောင်လို့ကောင်းတယ်လို့ဆိုရမှာပေါ့လေဗမာကတော့တယောက်တစ်ပေါက်သူတို့ပဲတို့တို့ပရိပ်တို့ခါလဲနားထောင်ကြည့်ပါလားသုံးသုံးမှရှိတဲ့တပားတစ်ချောင်းစီကလာကြတာဆိုတော့ဒီကြတော့လည်းပဲတိတ်ပြီးတော့မညှိတော့ဘူးပေါ့လေကိုကြီးရှိတာပဲအများလည်းမဟုတ်တော့မညှိဘူး မညှိတော့အဲ့လိုပဲတယောက်တစ်ပေါက်ပဲတဲတော့နားထောင်မကောင်းလားအဲအဲ့ဒီတော့ခက်တယ်ပြီးတော့ပါဠိစဘာသာကဘာခေါ်မလဲအဲ dead language ဖြစ်သွားပြီနော် dead language ဖြစ်သွားတဲ့အခါကျတော့ဘယ်လိုမှမှမဖတ်မှမှန်တယ်အဖြတ်တောက်ပြောပါတယ်ဘယ်လိုဖတ်တာမမှန်ဘူးလို့ပြောဖို့ကလည်းသိမလွယ်ဘူးအဲ့တော့ကိုကိုကိုအာကိုစိတ်ထဲမှာကောင်းတယ်ထင်တယ်လို့ပဲဖတ်ကြတယ် ဟုတ်လားဖတ်ပြန်တော့လည်းပဲတနေရာမှာတော့ဒီလိုဖတ်ပြီးတော့နောက်တနေရာကျတော့ဒါနဲ့အလားတူတဲ့အလားတူကျတဲ့ဒီလိုဖတ်ချင်မှတခါဖတ်ပြန်တယ်အဲ့လိုပဲဖြစ်ချင်တယ်လို့ဖြစ်တယ်ဒါဘလို့မှညှိမရအောင်မတတ်နိုင်အဲ့တော့အခုအခုအာဖတ်မှာကတော့အများအများသုံးပေါ့လေဟိုတန်ဃာတော်အများသုံးတဲ့အဲဖတ်နီးတိုင်းဒါဖတ်တော့ဖို့အဲ့တော့ပြည်ကြီးပါဠိတော်မှာအခုစာရုပ်လေးတွေပေးထားပြီနော်ပထမဆုံးကဘာတွေ့တော့နမောတတ္တ ဘဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတ္တအဲ့ဒါလည်းပဲပိပိတတဒါလူတွေဆိုရင်ဆိုစီခြင်းတယ်နော်အခုတီလာပေးတဲ့ခါဆိုတာနားထောင်ကြည့်လိုက်လူတွေဆိုတာဘတော့မပြီးဘူးဟာတမ္မန်ကြီးဆိုကြတယ်မလားတမ္မန်တန်ဗုဒ္ဓတနဲ့ဆိုတယ်တမ္မာလို့ရေးချတန်ထွက်မလာဘူးနော်အဲ့ဒါနမောတတဘဂဝတောအဲ့ဒီဘဂဝတောဆိုတဲ့ပုံမှာ ဟိုတချို့ဆရာတော်များကဗကဝတောလို့ဒီလိုထွက်တာရှိတယ်ဟုတ်လားဒါပါဠိတရဏီအရာဗကဝတောလို့ထွက်တာမဆိုးဘူးဒါမှမဟုတ်ကိုကတော့မထွက်တော့ဘာလို့ဆိုတော့လူတွေကဘဂဝါတော်ပဲနားကယင်းနေကြတယ်အဲကိုကဘဂဝါတော်လှုပ်ပေးလိုက်ရင်သူတို့လည်းမလိုက်တတ်ဘူးကိုယ်ကာကြီးလည်းဖြစ်မှာဆိုလို့ကံမထူးဘူးကွာငါဒါတော့ဘဂဝါတော်ပဲလိုက်တော့မယ်ဆိုတော့ဘဂဝါတော်ပဲဖတ်တော့ဒါတချို့ဆရာတော်တွေတီလာပေးတဲ့ခါခရုစာပြီးနားထောင်ကြည့်ရင်အဲဘဂဝါတော်ကျွတ်တဲ့ဆရာတော်နဲ့တွေ့တဲ့ခါလည်းတွေ့လိမ့်မယ် အဲ့ဒီတုန်းကတော့ဘဂဝတောဖတ်ပြီးတော့အရဟတောကြတော့အရဟတောလို့မဖတ်ပြန်ဘူးအဲ့ဒီဆရာတော်ကနော်အရဟတောကြတော့အရဟတောလို့ဖတ်လို့လည်းရတယ်အရဟတောလို့လည်းဖတ်လို့ရတယ်အဲ့လိုဖြစ်ပြန်အဲ့ဒီလိုမရေရာမှုတွေရှိတယ်အဲ့တော့ဒါကတော့ရိုးရိုးအများဘာပြုနှုတ်တက်တဲ့အတိုင်းပဲပေါ့လေနော်နာမနမောတတ္တဘဂဝတောတရဟတောသမ္မာ တံဗုဒ္ဓတအဲ့ဒါတမ္မန်လို့ဘယ်တော့မှမထွက်နဲ့ဟုတ်လားတမ္မာတံဗုဒ္ဓတအဲ့တော့တရုတ်တရုတ်သေးများတဲ့လူတွေတောင်းသူကိုသတိထားမတက်မပြီးကြဘူးနော်အဲတောင်းသူတို့တတ်တာဆိုရင်တလေဟိုတောင်းလို့မဟုတ်တတတကြံတိတ်မပြီးမပြီးတနဲ့တနဲ့သူတို့မကွဲဘူးဒါလူမျိုးတစ်မျိုးတစ်မျိုးမှအဲ့လိုပဲမပြီးတဲ့အတန်လေးတွေရှိတယ်နော် နမောတတ္တဘဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတ္တရကောက်ကူလည်းပဲအမြဲတမ်းရလို့ထွက်ရမယ်နော်ရလို့ပဲတော့မှမထွက်နဲ့ပါဠိဖတ်ရင်မြန်မာစာအနည်းနဲ့ဖတ်ရင်တော့သဘောရှိပေါ့ဟုတ်လားမြန်မာထုံးစံနဲ့ရပဲဖတ်ရမှာပေါ့ကျွန်တော်တို့ကသွေးထုရကောက်ရေးကိုရေလို့ဖတ်ရင်လည်းပဲဒါရည်စရာဖြစ်တယ်နော်အဲ့ဒါကြရေးလို့ပဲဒါဗမာစကားပေါ့ တခါဟမ်ရခိုင်ကြတာဟုတ်တယ်တခါတချို့ဆရာတော်တွေကအဲ့ဒီဟာကိုတခါပါဠိပါဠိကိုတခါဗမာထဲယူသုံးပြီးတော့ဆိုပြန်တော့လဲနားထဲမှာကန့်လန့်ဖြစ်တာရှိသေးတယ်တရတရနဲ့ဆိုတာကြတော့နော်အဲ့ဒါတော့လည်းမဖတ်ထိုက်ဘူးထင်တယ်တရားပဲခေါ်ရမယ်ဟုတ်လားဒါဗမာစကားပြစ်သွားပြီပါဠိစကားမဟုတ်တော့ဘူးဒါတခါလေးတရတရနဲ့နုံကြားလေအဲအဲ့တော့ ။ဒါတော့အဲ့ဒါဗမာစကားအခုနမောတတ္တဘဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတ္တကောင်းပြီ။အတိပ္ပယ်တော့နောက်မှပြောမယ်ဟုတ်လားပါဠိဖတ်တာအရင်လုံးလိုက်ကြအောင်ဆို။နော်တမန္တာစက်ကဝါလီတု။ဒါနတ်ငယ်နဲ့တောင်းမှုနဲ့ဆင့်ထားတယ်ဟုတ်တယ်မလား။အဲ့လိုဆိုရင်တော့ဒါ နန်းမနတ္တမန်တောင်းပူရွေးချတာဆိုတဲ့အဲ့လိုပေါင်းပေါင်းဖတ်သွားရင်လားဖြစ်တယ်ဒါမခက်ရဘူးတမန်တာဟိုဘက်ကျတော့စက်ကဝါလီသူ့လိုလည်းရွတ်တာတွေရှိတယ်နော်စက်ကဝါလီသူ့လိုရွတ်တာရှိတယ်ကိုကတော့စက်ကဝါလီသူ့ကိုကြိုက်တယ်ဘာတော့စက်ကဆိုတဲ့ပုံနဲ့ဝါလဆိုတဲ့ပုံနှစ်ပုတ်ကိုတခါတွဲထားတယ်တမတ်လို့ခေါ်တယ်ပါဠိလို compound compound noun ပေါ့နံပုတ်နှစ်ခုတွဲထားတယ်စက်ကကတပုတ်နော်ဝါလကတပုတ်ဒါကြောင့်မို့ စက်ကဝါလေတုဟောအဲ့ဒီမှာလေမှာလာကြီးအဲ့ဒါတေချာမှတ်သွားဒီနေ့ဒီနေ့ဒီနေ့လာကြီးတွေ့ရင်လာကြီးကိုတခါတည်းအိမ်ကျတော့ဆယ်က15ကအခါနဲ့ဆက်လို့ရေးလိုက် နော်တော့ကြတန်လေးကျင်တဲ့လာကြီးကိုအောင်မရေးတတ်ဘူးလာကြီးမှမသိတာတင်းချင်းမှမသိဖြစ်တတ်တယ်စက်ကဝါလေတုနော်တောင်းဘူးရရတွေ့ပြီအဲ့လိုတွေ့တဲ့အခါကျတော့ဒီ တောင်းဘူးတတ်တစ်ခုစိတ်ထဲကထည့်ပြီးတော့ဖတ်ရတယ်အတရာလို့မဟုတ်ဘဲနဲ့အတရာလို့အဲ့လိုဖတ်ရတယ်နော်တောင်းဘူးတတ်ကလေးပါတယ်လို့စိတ်ထဲကမှတ်ထားရမယ်အဲ့တော့အတရာလို့ဖတ်ရမယ်အတရာလို့မဖတ်ရဘူးဂိသံတုနော်ဂိသံတုမဟုတ်ဘူးနော်ဂိသံတုတို့တို့ဘက်မှာအဲ့ဒါလေးထည့်ထည့်ပါတယ်ဂိသံတုလို့ဟွန်းတိလို့ထားပါတော့လေဒါကတော့မတတ်နိုင်လဲနေပါသေးတော့ အတ္တရာဂိသန္တုဒေဝတာဒါဒေဝတာကတော့အခက်ခဲမရှိဘူးဟိုအထက်က apostrophe လေးပြထားတာကတော့သူကဒါပါဠိတတ်တဲ့လူတွေဆက်ပြထားတာဟာပါဠိမတတ်ရင်ဒါနေတော့ဒါရေးမကြည့်ဘူးဆိုလိုတာကအတ္တရဆိုတဲ့ပုံနဲ့အာဂိသန္တုဆိုတဲ့ပုံနဲ့တခါတွဲထားတာလို့ပြောတာအဲတွဲလိုက်တဲ့ခါကျတော့ဒါပါဠိဒရာနိယအပြောင်းလဲလေးတွေဖြစ်သွားတယ် တမန္တာစက္ကဝါလီတုအတ္တရာဂိသန္တုဒေဝတာတတ္ဓမ္မံနော်အဲ့ဒီမှာတတ္ဓမ္မံတဓာတွေတတ်ရင်တတောက်ချိုက်မတတ်ရင်မံမသေးသေးတင်မံဆိုတော့တတ္ဓမ္မံလို့ထွက်ရအောင်တတ္ဓမ္မံလို့မထွက်ရအောင်ဗမာဗမာကတိတ်ပေါ့တယ်ဘုန်းကြီးရောလူရောပဲဖတ်လိုက်ရင်ဓမ္မဓမ္မနဲ့ဖတ်တယ်ဟုတ်လားဟိုရိုးရိုးစကားပြောတဲ့ခါတော့ထားပါတော့လေ အခုလိုရွတ်ပြီးနော်ပါဠိကျမ်းစာကြီးတွေဖတ်ပြီးဆိုရင်တော့မှန်မှန်ကန်ကန်ဖတ်ရမှာဒါကြောင့်တတ်ဓမ္မံတတ်ထုတ်လိုက်ရင်ဓမ္မမရဘူးလားနော်အဲတတ်ဆိုတဲ့ပုံနဲ့ဓမ္မဆိုတဲ့ပုံတွဲထားတယ်တတ်ဓမ္မံမုနိရာဇတ္တဟောတာကြီးတာကြီးဆိုတာတာနှလုံးတွဲထားတာအဲ့ဒီတာကြီးဟာအမှန်ကအမှန်တော့၄ခုရှိရမှာပေါ့ဟုတ်လားတာနှလုံးဆက်ရေးလိုက်ရင်၄ခုရှိရမှာအဲ့ဒီ၄ခု တလုံးတစ်ခုတစ်ချမ်းဖြုတ်လိုက်တော့သုံးခုကျန်တယ်အဲဒါကြောင့်မို့အဲ့ဒါဟာတနှလုံးဆင့်လို့မှတ်ရမယ်တကြီးဆိုတာဟာတနှလုံးဆင့်တောင်းဘူးနှလုံးဆင့်ရှိတယ်မဟုတ်လားအထက်အောက်ဆင့်ဟမ်အဲ့တော့တို့ဗမာစာမှာကများသောအားဖြင့်ကတော့အထက်အောက်ဆင့်တခါလေကျတော့ရှေ့နောက်တွဲတယ်ဒါစလုံးဆင့်လို့ပဲမှတ်ရတယ်အဲတကြီးဟာအမှန်တော့တနှလုံးဆင့်ထားတာဒါကြောင့်မို့ကြောက်စာတွေတမဟိုအာမင်းတို့မင်းကြီးကြောက်စာတို့ဘာလို့မှကျတော့အတအထက်အောက်ကြီးတာဒီလိုဒီလိုတာကြီးတော့မဟုတ်သေးတာ တာနှလုံးဆင်ရေးတာတဓမ္မမုနိရာဇတတုနန္တုဟိုကနာကြီးနော်တုနန္တုတက်ကမောက္ခဒံတက်ကကတပုတ်မောက္ခကတပုတ်ဒံဆိုတာကတပုတ်ပဲထားပါတော့ဒံဆိုတာကပေးတတ်တဲ့စက်တိပဲရှိတယ်တက်ကဆိုတာကနတ်ပြည်မောက္ခဆိုတာကနိဗ္ဗာန်ပေါ့လွတ်မြောက်ခြင်းဒါကြောင့်မို့ တက်ကမောက္ခဒံလို့ဖတ်ရင်ဒါကောင်းနော်သူနန္တုတက်ကမောက္ခဒံကံဖတ်ကြည့်စမ်းပါကြည်ကြည်လေးဖတ်ကြတက်ကမောက္ခဒံတက်ကမုနိရာဇတ္တသူနန္တုတက်ကမောက္ခဒံဟုတ်ပြီနော် ။ဒါရှင်းသွားမှာ။ဟောတာကြီးတွေ့ကြတယ်။ဓမ္မတဝနာဆိုဟိုတောင်းတူတတန်လိုဟာလေးထည့်ဖတ်ရ။ဓမ္မတဝနာမဟုတ်ဘူး။ဓမ္မတဝနာနော်။ဓမ္မတဝနာကာလောအယံဝဒန္တာဒါတော့ဖတ်လို့တွေ့ပဲ။ကဲဖတ်တော့ဓမ္မတဝနာကာလောအယံ ဟောပြီဓမ္မတဝနကာလောအယံဗဒန္တာအဲ့ဒီမှာတချို့မှလည်းဒါတွေနှလုံးနဲ့လည်းရှိချင်းရှိချင်းထိတတ်တယ်တချို့စာအုပ်တွေမှာနှလုံးရှိလိမ့်မယ်အဲဒါကိစ္စမရှိဘူးတစ်လုံးပဲရှိချင်းနှလုံးပဲရှိချင်းဒါကဲနောက်တစ်ခါနောက်တစ်ခါနမောတတလာပြန်နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနော်ဟောနံပါတ်၄ဂါထာကြီးကဂါထာအရှိကြီး ဟိုပါဠိဂါထာရေးတဲ့ခါကျတော့အခရာဆိုတာရှိတယ်အတန်ပေါ့လေပါဠိဂါထာကပထမ၄၄ချောင်းဆိုတော့၄ပိုက်ရှိရတယ်တချို့ကျတော့လည်း6ပိုက်ထားပါတော့၄ဘက်ကရေပုံရ၄ဘက်ရှိတဲ့အခါမှာဒီတပိုက်တပိုက်မှာအတန်၈တန်8 syllable ဒါကအသုံးများတဲ့ဂါထာခုနကပြန်ကြည့်လိုက်တမန်တာဆက်ကဝါလေတု ရှင်းလုံးမဟုတ်လားအတန်ရှစ်တန်8 syllables များသောအပြင်ကတော့ရှစ်လုံးနေနော်ဒါပေမဲ့လို့10လုံးရှိတယ်17လုံးရှိတယ်12လုံးရှိတယ်ဟောအခုနံပါတ်4ကြတော့ the longest ပဲ20တန်ရှိတယ်ကြောက်စရာကြီးနော်တချောင်းကို20တန်ရှိတယ်အဲ့ဒီ20တန်ရှိတဲ့ဂါထာကိုရွတ်တဲ့အခါကျတော့ခုနှစ်ခုတစ်ခါ နည်းနည်းလေးတန့်တန့်ပြီးတော့ဖားရတယ်လို့အဲ့တော့ဟိုတကြောင်းလည်းပဲတစ်ခါတန့်ရမယ်ခုနှစ်ခုတစ်ခါမှလည်းပဲခတ်ခတ်ခတ်တူတူနဲ့တစ်ခါတန့်ရမယ်ဒါကြောင့်မို့ဖတ်လိုက်ရင်ဟိုလောကန်တရေဝါထိအောင်မှသူကတပိုက်ရှိတယ်ဟုတ်လားယေတန္တာတန္တစိတ်တာတိတရဏတရဏဣထလောကံတရိဝါအဲ့ဒီထီအောင်သွားရတယ်အဲ့ဒါမှမှန်တယ်ဟုတ်လား များသောအားဖြင့်ဖတ်နေကြတာကတော့ကိုနှစ်ပိုက်ကြီးဖြတ်ချပြီးတော့ဖတ်တာများတယ်။ယေတနာတန္တစိတ်တာတိတရဏတရဏနည်းနည်းရက်လိုက်တယ်။အိဋ္ဌလောကံတရေဝဘုံမဘုံမသတိဝအဲ့လိုတွဲတွဲဖတ်တယ်။မှန်တယ်အဲ့ဒီဖန်ကြီးကမမှန်ဘူး။အဲ့တော့20တလုံးကိုတစ်ခါတစ်ခါဖြတ်ရနော်။ကန်ထားအောင်အဲ့လား။ကန်ဖတ်လိုက်စမ်းပထမဟာယေတနာတန္တစိ ဟောပြီယေတန္တာတန္တစိတ်တာတိတရဏတရဏဣထလောကံတရေဝါဒီဂါထာမှာကဟိုကြပြာရေးတဲ့ခါကျတော့ကဗျာရေးတဲ့ပုဂ္ဂိုလ်ရဲ့အစွမ်းအလိုက်ပေါ့ဟလာမြန်မာကဗျာရေးရင်လည်းပဲထပ်တူလို့လေမရေးကြတယ်မဟုတ်လားကာယံဘာခေါ်လဲဟိုကာယံတူအောင်ရေးတာတွေရှိတယ်မဟုတ်လားနော်ထုတ်တူပဲဒီမှာလည်းပဲ ပါဠိမှာလည်းအဲ့ဒါမျိုးလေးတွေရှိတော့ဒီအတန်တူလေးတွေထပ်ထပ်ပြီးတော့ရေးလေးရှိတယ်ရေတန်တာတန်တစိတ်တာမြင်လားတာတာအဲ့ဒါအဲ့ဒါလေးတွေလှုပ်လို့သွားတိတရဏတရဏထပ်ထားတယ်ဣထလောကံတေယောအကံရှိသွားတာဘုံမာဘုံမာသဒေဝာနေနေခဏနေဘုံမာဘုံမာသဒေဝာမှာအဲနည်းနည်းလေးနော် ဖြတ်တယ်ဂုဏကဏဂဟဏမှာနည်းနည်းလေးဖြတ်အဲ့ဒီမှာကော်မာလေးထည့်ထားလိုက်အမှန်တော့ तू ကတပုတ်ထည့်မလို့ဒီမှာကော်မာမထည့်တာ तू တော့ကိုကိုကိုနားလဲအောင်ထည့်ထားလိုက်အဲ့တော့ဂုဏကဏဂဟဏဒီလိုဖတ်ရမယ်နော်ပြီးတော့မှဗျာဝတာဟောတာသလင်းကြီးတွေ့ရမီမှတာသလင်းကြီးတာသလင်းကြီးနဲ့လာကြီးအထူးအဲ့ဒါကိုကကိုမှတ်မှတ်မိအောင်လုပ်ကြရတာဂုဏကဏအဲဂုဏကဏဂဟဏ ဗျာဝတတဗ္ဗကာလံကဲတစ်ခေါက်ဖတ်ပါဘုံမှာဘုံမှာဘုံမှာသာသနာ့ဒီဝါဒီနာကနာကနာဗျာဝတတဗ္ဗဟုတ်ပြီဗျာဝတတန်သိင်းကျင်တဲ့တောင်းဘူးတော့စိတ်ထဲအတူတူသာဖတ်တော့ဟုတ်လားအတန်တူပဲထိုက်ကြတော့ကဲနောက်တစ်ခုအခရာ A အဲ့ဒါ A မို့မှတော့ A A နဲ့ A နဲ့နည်းနည်းထူးတယ်မဟုတ်လား နော်အေတေလို့ဖတ်မှသာကောင်းတယ်အေတေလို့ဖတ်တာလည်းဖတ်တော့ဖတ်နေကြတာပါပဲကိုယ်လည်းဖတ်တဲ့ခါဖတ်လိုက်တယ်ဒါမှမဟုတ်ဟိုတကယ်ကောင်းကောင်းမှန်မှန်ကန်ကန်ဆိုရင်တော့အေတေလို့ဖတ်တာကောင်းတယ်အေတေတေတွေတို့တန်းဘူးကြီးတန်းဘူးကြတော့တေလို့ဖတ်တယ်မဟုတ်လားတေလို့မဖတ်ဘူးအဲ့ကျတော့နော်အဲ့ဒါဟိုအေကိုအေးဖတ်ရင်တေကိုလည်းတေးဖတ်မယ်ဟုတ်လားအဲ့ကြတော့မဖတ်ဘူးအေတေဖတ်တယ်ဒီဒီ language တခုမှာ inconsistency ဆိုအဲ့ဒါတွေပဲဒါဒါကမရှောင်နိုင်ဘူးရှိဒီဒီ language မှာဒါလုပ်လို့မရအောင်ဘာလို့ဆိုတော့ language ကဟိုလူတယောက်ယောက်ကနေပြီးတော့ခါတည်းစီကန်းကြီးနဲ့ထွင်တာမဟုတ်ဘူးအမှန်တမ်းကလူအများ300ကနေပြီးတော့ဒီအသုံးတွင်သွားတာပြီးတော့မှတရားဆရာကနောက်ကလိုက်ပြီးတော့စီကန်းလေးရေးတာအဲ့လိုဖြစ်တယ်ဟင်းရီချက်ထားတယ်နော်အချင်းချက်ထားတဲ့ဟင်းရီကျတော့ချင်းရင်ဟင်းလို့ သမုတ်တယ်ခေါ်တယ်အချိုးချက်ထားတဲ့ဟင်းညိုဟင်းဟင်းရေကြတော့ချိုးရင်ဟင်းလို့မခေါ်ဘူးနော်ဟင်းချိုလို့ခေါ်တာဟာမြင်လားနိုင်ငံခြားသားကိုဗမာစကားသင်ပေးတဲ့ခါကျမှအဲ့ဒါကကိုကဒုက္ခရောက်တာနော်ကိုကကိုကြတော့ဒါချော့တာပဲလေဒါစဉ်းတောင်မစဉ်းစားဘူးအဲသူတို့ကကြတော့ tech နဲ့ဆိုမေးလိုက်တယ်ဘယ်နဲ့လဲခိုးတော့ချင်းရင်ဟင်းလို့ပြောရင်ဒါကြတော့ချိုးရင်ဟင်းလို့ပြောရမယ်ဒါကြတော့ဘာကြောင့်ဟင်းချိုလို့ခေါ်တယ်လဲ ဒါကဒါကိုဟင်းဖြူလို့ခေါ်ရင်ဟိုမှာလည်းပဲဟင်းဖြင်လို့ခေါ်ရနော်အဲ့လိုပဲ language မှာပါခေါ်လဲဒီစီကံလို့လို့မရတာတွေရှိတယ်အဲထားပါတော့လေဒါစကားဆက်သွားတယ် AT လို့ဖတ်မယ်နော် AT အာယန္တုဒေဝဟုတ်ပြီဧတေအာယန္တုဒေဝပြီးတော့ဝရကနကမယေအဲသူသူခွဲခွဲထားတာကောင်းလားနော် ဝရကနကမယေမေရုရာဇေနော်ဝတန်တော်အဲမေရုရာဇေဝတန်တော်ကဲတစ်ခေါက်ပြန်ပါဧတေဟုတ်ပြီနောက်တစ်မျက်နှာသွားလိုက်တန်တော် တန်တောတဟေတုနော်တန်တောတဟေတုမဟုတ်ဘူးနော်တန်တောတဟေတုอืมတန်တောတန်တောတဟေတုမုနိဝရဝသနံတောတုမက္ကံတမက္ကံနော်ဒါလည်းပဲလူတွေကဟိုကျောင်းသားအတင်းနေပါတယ်တမက္ကတမက္ကလည်းကုလတမက္ကခေါ်နေဆိုတာတမက္ကပဲတို့တို့တမက္ကပဲပါတယ်ဟုတ်လား သောတုမက်ကံသမက်ကံကံပြလိုက်အောင်တစ်ခေါက်တန်တော်တန်တော်အဲကဲဒီဒီဒီဒီဂါထာကြီးတစ်ခေါက်ပြန်ဖတ်ုံးကြီးကလူနဲ့အတူတူပြန်ပြောမရွတ်အောင်အဲ့ဒါမှကွာတိုက်မရွတ်နိုင်ဘူးဟာပါဠိချပွဲအတူတူမဆိုပါဘူးလေဝီနီမှာရှိတယ် ကဲဆိုတော့မှာဧတံဃာတန္တစိတ်ံသိပရဏသုရဏံဣတိလောကတိဝါဘုမာဘုမာသတိဝါဘုနာတနာကတနာယာနာသဘာတာဣတိအာယံတုတေဝါဝရတရက အဲ့ဒီမှာ footnote လေးရှိတယ်အောက်မှာကြည့်လိုက်စမ်းပါရတော့တမက်ဂါရှေးမူတဲ့ရှေးတုန်းကရှေးတုန်းကမူတွေမှာတမက်ဂါလို့ရှိတယ်ဒီအခုဒီဒီပြေကြီးနေ့တရက်တည်းရေးတဲ့ဆရာတော်ကတော့သူကတမက်ဂံဆိုတော့ပို့ပြီးတော့သဘောကျတယ်နော်အဲ့ဒါတမက်ဂါလို့ဖတ်ရွတ်ရွတ်တဲ့လူတွေ့လို့ကမင်းမှားတယ်လို့သွားမပြောနဲ့ဟုတ်လားတမက်ဂါရွတ်လည်းပဲမှန်တာပဲတမက်ဂံရွတ်လည်းပဲမှန်တာပဲကောင်းပြီ အဲ့တော့ဒီဂါထာဒီဂါထာကြီးရွတ်ရွတ်နီးရမှန်မှန်ကန်ကန်ရွတ်တတ်ဖို့တော့မလွယ်ဘူးတော့ဘုန်းကြီးတွေတော့အများသောဖြင့်မမှန်ကြဘူးနော်ယေတန္တာတန္တစိတ်တာတိတရဏတရဏဣထလောကံတရေဝါဘုံမာဘုံမာစဒေဝါကုဏဂဏဂဟဏဗျာဝတတပ္ပကာလံဧတိအာယန္တုဒေဝါဝရကနကမယေမေရုရာဇေဝတန္တော တန်တောတန်တောတဟိတုံမုနိဝရဝစနံတောတုမေကံတမေကံအဲအဲ့လိုဖတ်ရနော်အဲ့တော့ဒီခါမှာခုနပြောလို့စလုံးတူတွေထပ်ထားတာတွေတွေ့လည်းမဟုတ်လားနော်ဒါဒါဂါထာရေးတဲ့ဆရာတော်ရဲ့လက်စွမ်းပြထားတာကုဏကဏဂဟနဟောဂငနနာကြီးနဲ့အခါလေးထပ်ထပ်ထားတယ်ဘုံမာဘုံမာထပ်ထားတယ် ဝရကမေရုရာစီသူရာကောက်ထထားတယ်ဝတန်တော်တန်တော်တန်တော်တွေထထားတယ်အဲ့လိုတို့ကဒါတော့ပါဠိပါဠိကဗျာရေးနည်းတွေပေါ့ကန်ရှိတော့ရအောင်နံပါတ်5ဖတ်တတ်တယ်မဟုတ်လားတပ်ဘေတုသက်ကဝါလီတုယက္ခာဒေဝါစဟောဗျမနောကြတော့ကိုအမျိုးမျိုးရှိတယ် ဟိုရှေ့တုန်းကအမ်လင်္ကာပေါ့လေကိုကမမှတ်မိတော့ဘူးလေလင်္ကာတော့အဲ့ဒီလင်္ကာအတိုင်းဆိုရင် तू ကဟိုတိတိတင်တာမျိုးဖတ်ရမယ်လို့ပြောတယ်အဲ့တော့ဗျံမနောလို့ဖတ်ရမယ်ဆိုတဲ့ပဲရှိယက္ခာဒေဝါစဗျံမနောဘတ်ဘတ်တချက်ရရစ်ကိုဗျလို့ဖတ်တာတော့ကိုတော့တော့မကြိုက်နော်ဗမာစကားဖြစ်ဗမာစကားမှာတော့ ဆိုတော့ဗြမာဗြမာကြီးဗြမာကြီးဆိုတော့ဗျနဲ့ပဲဗျတန်နဲ့ပဲပြောမှာပါဠိပါဠိအနေနဲ့ဖတ်ပြီးဆိုတော့ကိုကမဖတ်ဖြစ်ခြင်းဘူးဗျလို့ဘာလို့ဆိုရရစ်ဆိုတာဟာရာကောက်ပဲဟုတ်ရပင်းကရပလက်ရရစ်ကရကောက်ရကောက်ကိုရလို့အတန်ထွက်ရတာဖြစ်တဲ့အတွက်ကြောင့်မို့ဘာရရစ်ဆိုရင်ဗရလို့ပဲထွက် B R A ဗြဟ္မနောလို့ဖတ်မှာဒါဒါတန်မှန်ရတယ်နော်ဗြဟ္မနောဖတ်တာလား အဲ့ဒါရှင်းဤတဲ့ဖတ်ခြင်းဗျာမနောပေါ့လေကိုယ်တော့မကြိုက်ဘူးနော်ဗြဟ္မနောနော်အဲဗာတချက်ရရတွေ့ရင် BRA ကိုစိတ်ထဲကမှန်လိုက်ဗြဗြဟ္မနောကဲဆိုတော့မှယက္ခာဒေဝါစဗြဟ္မနောယက္ခာဒေဝါစဗြဟ္မနောဟုတ်ပြီယံကရှိတဲ့ပါ အဲအမေဟိအဲ့ဒီကြတော့လည်းပဲစိတ်ထဲကမနှလုံးလိုသဘောထားပြီးဖတ်ရမယ်နော်မမတ်တက်လည်းပါမယ်ပြီးတော့လည်းမနှခါဆိုတော့လေအမေဟိနော်အမ်ဟေဟိလည်းဒီလိုလည်းပဲဖတ်ရအောင်အဲ့ဒါကတော့တော်တော်ခက်တယ်တို့ဗမာရဲ့ဟွာပဲအမ်မေဟိနော်အဲယံအမ်မေဟိကတံပုံညာဟောညပြောဦးမယ်ပါဠိမှာညဆိုတာတချမ်းတည်းကိုညခေါ် နောက်နောက်တစ်ချမ်းမပါဘူးနောက်ကနောက်ကဟာလေးမပါဘူးဒီလိုလှုပ်ထိုင်တာညနှလုံးထပ်ထားတာလို့ဆိုလို့နော်တို့ဗမာဗမာသုံးနေတဲ့ညဟာအမှားတော့ပါဠိမှာရှိတယ်ညနှလုံးစဉ်ညာနာဆိုတာကိုရေးရင်ဒီညနဲ့မရေးအောင်ဟုတ်လားတချမ်းညနဲ့ရေးရတယ်နောက်လည်းတွေ့ပါလိမ့်မယ်ဒါအဲ့တော့ဒီခုလို့တွေ့ရင်ဒါဘာလဲဆိုရင်ညနှလုံးဆင့်ထားတာလို့မှတ်ရအောင်ညနှလုံးဆင့်ထားတဲ့အတွက်ကြောင့်မို့ तू ကညရဲ့အတန်ကသေးသေးတင်တန်နဲ့ဆင့်တူတယ်ဒါကြောင့်မို့ ပန်းစောက်တစ်ချောင်းကင်ညတတ်တယ်ဆိုရင်ပန်းစောက်တစ်ချောင်းကင်သေးသေးတင်လို့အတန်ထွက်ရပုံလို့ထွက်ရဟုတ်လားပြီးတော့နောက်ညအတွက်ကညလို့ထွက်လိုက်တော့ပုံညလို့ထွက်ရဟုတ်လားဒါကြောင့်မို့ယံအမေဟိကတံပုံညံကောင်းမှုကုသိုလ်ကိုပုံညလို့ခေါ်တယ်မဟုတ်လားရှင်ရကုန်ဖះရောက်ခုကြလားပုံညကုသလအတင်းဆိုတာကြားဘူးလားအဲကြားဘူးမှာပေါ့နော်အဲ့ဒီပုံမှာ ဟိုတပြက်စီလှဲ့တာတို့ဘာတို့လေဟိုဘုရောဘုံရောက်ကုတလိုက်တဲ့သူပါတယ်လေအရေးကြီးလို့လားလေးနေပါကန်ထောက်တော့ဆိုယံအမ်ဟိဟိကတံပုံညာဟာတဗ္ဗတံပတ္တိဒါကတော့သူရှင်းရှင်းလေးပဲတံပတ္တိပါဒကံကြောက်ချက် ကဲဖတ်ယံဟုတ်ပြီကဲအစပြန်မှတ်လိုက်အောင်တပ်ပိတုအဲတပ္ပတံပတ္တိတာရကံရှစ်လုံးတစ်ပိုက်ရှစ်လုံးတစ်ပိုက်ဖြတ်တယ် ကံရှိသွားသမှာအဲအဲ့ဒီကြတော့လည်းပဲတန်းမှုတန်းမှုတက်တစ်ခုထည့်ဖာရအနုမောဓိတွာလို့မဟုတ်အနုမောဒိတ်တွာလို့ဖတ်ရတယ်ဟုတ်လားအဲတွာတွေ့ရင်ဒီလိုရွယ်မှတ်ထားရအောင်ကာကြီးနဲ့တွာနဲ့တွေ့ရင် ကတွာလို့မဖတ်ရဘူးကတ်တွာလို့ဖတ်ရတယ်နော်အဲဆိုတော့တတချောင်းငင်နဲ့တွာနဲ့ဆိုရင်တုတ်တွာလို့ဖတ်ရတယ်ဟုတ်လားသူ့တွာလို့မဖတ်ရဘူးဒါဒီမှာလည်းပဲအနုမောဓိတွာလို့မဖတ်ရဘူး အနုမောဒိတ်တွာလို့ဖတ်ရတယ်ကံဖတ်တပ်ပေတံသမက်ကအဲရတလို့ပဲဖတ်သာသနေရတပမာဒဟွန်တုဝိသေတတော်လို့ဖတ်နော်ဝိသေတတော်လို့မဖတ်နဲ့ဟုတ်လားဝိသေတတော်လို့ဖတ် ဝိသေသဆိုပုတ်တော့မှာတောဆိုတဲ့ဟာလေးက affix ပေါ့လေ suffix လေးထည့်ထားတယ်ဝိသေသတော်လို့ဖတ်တဗ္ဗေတံအနုမောဒိတ်တောတမေကသာဒနေရဒပမာဒရဟိတာဟွန်တုအာရခာတုဝိသေသတော်ရပြီနော်ပြီးတော့မှနောက်အကုန်တစ်ခေါက်ပြန်ဖတ်မယ်ကံခွန်းတက်သွားရစမ်းပါ ပရာသာမဏပိသလောကိသဒေဝရတ္တသဗ္ဗရာဟုတ်ပြီသာသနတ္တဟုတ်လားတာကြီးတာကြီးဖြစ်တဲ့အတွက်ကြောင့်မို့အဲသာသနတ္တသလောကတ္တဝုဒ္ဓိလို့လည်းရှိတတ်တယ်ဝုဒ္ဓီလို့လည်းရှိတတ်တယ်ဒါမထူးကိစ္စမရှိဘူးဒီမှာဝုဒ္ဓီလို့ရှိတယ်ဝုဒ္ဓီအဲ့ဒါဓာရင်ကောင်းနဲ့ဓာရင်မုတ်ဆင့်ထားတာအဲ့ဒီအဲ့ဒီအခရာဟုတ်လားမဟုတ်ဘူးဒါဓာရင်ကောင်းတဲ့ဓာရင်မို့ဆင့်ထားတာ အဆင့်အဲ့လိုရေးရတယ်နှစ်ခုဆင့်ရင်သူကအဲ့ဒါဒီဒီစလုံးကတစ်မျိုးအဲဓာရင်ကောက်ရဓာရေမှုရအဲ့နှလုံးဆင့်ထားတာပြီးတော့မှလုံจิตတိသံခဝုတ်ဒီလို့ဖတ်ရတယ်နော်ဝုတ်ဒီဘဝတုတပ္ပဒာသာသနံပိစလောကင်စဒေဝရက္ခန္တုတပ္ပဒာ ကဲတစ်ခေါက်ပြန်ဖတ်လိုက်အောင်သာသနံပိစနော်อืมသူကမမရှိတယ်မရှိတော့သေးသေးတင်တာမျိုးဖတ်သာသနံပိစလောကင်စဒေဝရခန္တုတပ္ပဒာကံရှိသွားရစံ ဒါလေးတောက်ဆိုင်ဆင်းထားပြီတတ္တိန်ဟွန်တုဒုက္ခီကဲတတ္တိန်ဟွန်တုဒုက္ခီတဗ္ဗေပရိဝါရေဟိအတ္တနောအနိဃာသူမနာဟွန်တု တဟတပေဟိညာတိဘီကံတော်တွေအများကြီးလာပြီရာဇတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအဂိတောဝါဥဒကတောဝါတိတာသတောဝါ ခာနုကတောဝါကံတကတောဝါနာကြီးနဲ့ကတလင်းကျိန်နဲ့ဆင်းထားတာဟာတိတ်မပြီးပဲပြင်နော်ကံတကလို့ပါကံတကတောဝါနက္ခတ္တတောဝါသနပဒရောဂတောဝါအတတ္ဓမ္မတောဝါအတန္ဒိဋ္ဌိ တောဝါနတ်ငယ်နဲ့ဓာရွေးနဲ့ဆင့်ပြီးတော့လုံးညစ်တင်ရှိတယ်အဲတော့အတန်ဒိဋ္ဌိဩထိထိပြောရင်လည်းထားပုံပဲနှစ်မျိုးရှိတယ်အမှားတော့တစ်မျိုးပါပဲဗမာစာမှာတော့နှစ်မျိုးလို့ပြောတယ်ထားပုံပဲတက်တက်ထကတစ်မျိုးရေးရတယ်ထားဒါသတိကျင့်တဲ့ထားပုံပဲဆင့်ထားတာကတစ်မျိုးရေးရတယ်အခုဗမာဗမာစာမှာသုံးနေတဲ့ဟာကတာသလင်းကျင်တာထောင်းမဆင့်တာတဲ့ဟာကိုပဲယူသုံးနေတယ်ထောင်းမတလုံးလို့သုံးနေတယ်ပါဠိမှာဆိုရင်မဟုတ်ဘူးအဲ့ဒါက နှလုံးဆင်ထားတာခြောက်အောင်ပဲတက်တက်ကဟိုအဲ့ဒီအဲ့ဒီနဲ့တက်တဲ့ညာဘက်ကြည့်လိုက်ဟမ်ဧကမန္တန်ထိတာတာတွေ့လားအဲနံပါတ်73ရဲ့အထက်နားမှာနော်ထိတာအဲအဲ့ဒါထောက်အောင်ပဲတက်တက်အဆင့်မပါတဲ့ထောက်အောင်ပဲထောက်အောင်ပဲတစ်လုံးတည်းအဲ့လိုရေးရတယ်ငါငါဟာထိုးလို့ငါခတ်စင်စင်မနေလားငါဟာထိုးနဲ့တူတယ်နော် အခုဒီမှာတွေ့နေတဲ့အတန်ဒိဋ္ဌိမှာရှိတဲ့ဟာကတော့ကိုဟိုအကျိတ်ကလေးပါတယ်အဲအဲ့ဒါကအမှန်တမ်းဆိုရင်တာတလင်းကျိတ်နဲ့ထောင်းပဲဆင့်ထားတာလို့ဆိုလိုတယ်ထောင်းမတလုံးနဲ့မဟုတ်ဒါကြောင့်မို့ဖတ်တဲ့ခါမှာဒိဋ္ဌိနော်အတန်ဒိဋ္ဌိတော်ပါဒီနေ့တော့အများကြီးရသွားပြီဟမ်တာတလင်းကျိတ်ထောင်းမယ်တာတလင်းကျိတ်ထောင်းမယ်ဆင့်တာထောင်းပဲတက်တက်လာကြီး အဲဒါဒီမှာဆိုအတန်ဒိဋ္ဌိတောဝါအတပုရိတတောဝါသန္ဒနာကြီးနဲ့ဓာတ်ရင်ကောင်းနဲ့ဆင်းတယ်ဒီကြတော့ဓာတ်ရင်ကောင်းကိုလှဲလိုက်တယ်ဟတ္ထိအတ္တမိဂဂောနကုတ်ကုရအဟိဝိသိကမဏိတပ္ပဒီပိအစ္ဆတရစ္ဆ သူကရသူကရမဟုတ်နော်သူကရမဟိန္ဒယက္ခရက္ခတာဒီဟိရက္ခတာမဟုတ်နော်ယက္ခရက္ခတာဒီဟိနာနာဘယတောဝါနာနာရောဂတောဝါနာနာဥပတ္တဝဒါတွေနှလုံးဆင်လာရတာဥပတ္တဝတော့ဥပတ္တဝမဟုတ်ဘူးဥပတ္တဝနာနာဥပတ္တဝတော့ဝါအာရခံ ကဏ္ဍတုအဲ့ဒီမှာလည်းပဲဟိုကဏ္ဍတုလို့လည်းဖတ်ခြင်းဖတ်ပါဘူးအဲ့လိုဖတ်ခြင်းလည်းကဏ္ဍတုလည်းဖတ်လည်းကိစ္စမရှိပါဘူးကံကြံဖတ်သမှနံပါတ်9အနုကတော တတ္တပုရိသတော်ပါ သူကရသူကရမဟေတာယက္ခယက္ခပါတိနာနာယယောဝါနာနာလောကတောဝါနာနာဥပတဝတောဝါအာရကတနံတနံစိအာဟုတ်ပြီအစိုးရဟမ်ဟိုစာပရိတ်ရွတ်တဲ့ခါအားလုံးဟိုအများနဲ့ပရိတ်ရွတ်တဲ့ခါကျတော့ အဖျားတောက်ကလေးတွေဟိုညီညီညာဖြစ်အောင်ဆိုပြီးတော့အခုအဲ့ဒီကိုကိုဟာကြီးကတခုစီလောက်ထားတာအမှန်တရားတော့ရောက်လျှောက်တန်းပြီးတော့ဒီလိုဒီလိုရေးရေးသွားမှာပေါ့ဟုတ်လားဒီဒီဟိုအဆုံးထိအောင်ရေးဖို့ပဲဒါမှမဟုတ်ဟိုရွတ်တဲ့ခါကျတော့ရာသာတောဝါသောရတောဝါနည်းနည်းလေးဖြတ်လိုက် မနုဿတောဝါအမနုဿတောဝါနည်းနည်းလေးဖြတ်တယ်အေဂိတောဝါဥဒကတောဝါ ပိတာစတော်ဝါခာနုကာတော်ဝါအဲ့လိုလျှောက်ဖတ်သွားရောသန္တဟတိကျတော့အရှိကြီးကျမှတစ်ခါဖြတ်တယ်သန္တဟတိအတ္တမိကဂောနကုကုရအဟိဝိစီကအမနိတပါတိပိအဲ့မှာနည်းနည်းလေးဖြတ်လိုက်တယ်အမှန်တော့ဒါကြီးကပုတ်ကလေးတွေအားလုံးကိုခါလဲတွဲထားတပုတ်ထဲတန်းရှိအစ္ဆဒရိသသူကရမဟိန္ဒယက္ခရက္ခတာတိဟိအဲအဲ့တော့သူကရကိုသတိထားနော်သူကရသူကရနဲ့ဖတ်မိတတ်တယ် နှုတ်တက်နေတာဒုက္ခကနှုတ်တက်နေကြတာနာနာဘယတောဝါနာနာရောဂတောဝါနာနာဥပဒဝတောဝါအာရခံကဏန္တုကအစနေတစ်ခေါက်ပြန်ဖာဒီနေ့ဒီနေ့တော့တရားဒီလိုလေ့ကျင့်ခန်းနဲ့ပဲသွားအောင်တိကပဲဖာလိုက်တမန္တတက္ကဝါလီတုအတ္တ တမနာမူနိရာသတ္တကုဏံတုသက္ကမဝါဒံဓမ္မသာဝနာပါလောယံပါဒနာနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တယေသန္တာသန္တာဝိညာပိသရဏပရဏဣစ္ဆာလောကံဝေ ပုဝါပုဝါသတိဝါကုဏကနာကတနာယာဝနာသဗ္ဗကာလံဣအာယံတုတိဝါဝရကနာနိနိရုသာတိဝတံတောသံဃောတောသံဃောတာတိတုမုနိဝရဝဇနံဟောတုမေတံသမေ နာတိတုသတဝါတိတုယခာယေဝါသယံမနောယာအမိဒီတံဘုညံသဗ္ဗဗာတိကာရကနာသတ္တဝိယံယုမောရိဝါသမေဝါပါတိရတ္တရတ္တ ကြပါဟမ်ဆက်ကလောက်အိမ်အိမ်ကြရကောကိုတိတ်ကျင်ပါအချင်းရမလားမသိဘူးဒီမှာတိတ်မှာပါဟမ်ဒီစင်များပေးကြီးတော့ဆက်ပြီးပါတယ်လေအဲ့ဒီဟာပဲပေါ့ဟုတ်လားအဲ့အဲ့ဒီဟာနားထောင်ပြီးတော့လဲအခုလောက်ဆိုရင်လိုက်လို့လွယ်လောက်ရမှာထင်တယ်ဘာလို့ဆိုလူတယောက်ကသူကပထမတော့ပရိတ်သူဘုန်းကြီးကျတဲ့ပရိတ်က ခါနှစ်နှစ်သွားတာပါပဲလို့ပြောတယ်တဲ့ဒီတိုင်း9000တော့အောင်နောက်သူကငါတော့ငါငါလည်းဖတ်တာလုံးပါဆိုတော့စောင်းနိုင်လိုက်တော့ဟာမြန်တာလို့ပြောတယ်ကြားတာပဲကိုကိုကံဖတ်လာပြီဆိုတော့နိနိဟောဖြစ်ဖြစ်နေတယ်ဟုတ်တယ်မလားဟောရွတ်တာမြန်သွားတာပေါ့ဒီတိုင်းနာတာကြတော့အာဘုန်းကြီးပြရွတ်တာနိနိပဲဟေ့ပြောတာကောရခမမှန်လေးရွတ်တော့ပါဟိုတိတ်နှီးပြန်တော့လေသင်သင်နေတဲ့ခါတော့ကောင်းတယ်လေဟုတ်လား တကယ်ရွတ်ပြီဆိုတော့တိတ်နှေးတာကြလဲကောကောတော့တိတ်မကြိုက်ဘူးခတ်သူသူဟာခေါ်လဲဟိုအချိန်လေးနဲ့သွားနေမှကောင်းတာပါ။ကဲအဲ့တော့ကိုဒါအဓိပ္ပာယ်လေးနည်းနည်းပြောပြမယ်ဟုတ်လား။ပါဠိလေးနည်းနည်းဖတ်လိုက် ပြီးတော့အဲ့ဒီပါဠိကိုကိုကကြည်ကြည်အောင်အိမ်မှာတစ်ခါကြတာပြန်ဖတ်အဓိပ္ပာယ်လေးနဲ့အဲ့လိုတွက်တွက်သွားဟုတ်လား။ဒီဒီတိုင်းပါဠိရေဖတ်ဆိုလဲပြင်းသွားလိုက်မယ်။အဲ့တော့အခုပရိတ်ကြီးမှာ ဟိုဆက်တက်တုတ်ရှိတယ်ဟုတ်လားပြည်ကြီးဆက်တက်တုတ်ဆိုတာလည်းကြားဘူးကြလိမ့်မယ်အဲ့ဒီပြည်ကြီးဆက်တက်တုတ်ကိုဗမာပြည်မှာတော့ standard ပေါ့အာကျောင်းနေမှာမနေ့ဟိုဟိုပတ်တော်လည်းပြောခဲ့ပြီဘုန်းကြီးကျောင်းနေမှာဒါကျောင်းကျောင်းသားကလေးကျောင်းသားလေးကျောင်းရောက်လာရင်ဆယ်ဆောင်တွဲဆိုတာသင်ရင်ဒါဒါသင်ရတော့တာပဲဒါပါတယ်အဲ့ဒီဆက်တက်တုတ်ကိုစူးစီးပြီးတော့ပရိတ်ကြီးလို့သမုတ်ပြီးတော့အစင်အလားရွတ်ဖတ်လာကြတာ အဲ့ဒီလိုစုစည်းတဲ့ခါကျတော့ဟိုဘုရားဟောစကားအစ်စ်ရဲ့ထိတ်ကသူကနိဒန်းလို့ပေါ့ introduction လို့ဟာလေးထည့်ထည့်ထည့်ထည့်ပြီးတော့စီစဉ်သွားတယ်ဒါမင်္ဂလာတုတ်ကစပြီးတော့ဒါဘုရားဟောလာမယ်ပေါ့လေဟုတ်လားအဲ့တော့အခုအခုမင်္ဂလာတုတ်မရောက်ခင်ဒီနေ့ဖတ်တဲ့တမန္တစက္ကဝါလေးသူအစရှိဒီကတော့ကိုဘုရားဟောထားတာမဟုတ်ဘူးဘယ်ပါဠိတော်မှာမှပါတာမဟုတ်ဘူးဒါမှမဟုတ်ရှိက ရှိကဆိုဘယ်လောက်ရှိကြမှန်းလည်းမပြောနိုင်ဘူးနော်အလွန်ရှိကြတဲ့အချိန်ပေါ့လေလွန်ခဲ့တဲ့နှစ်1000 1000 2000ပေါ့လေအဲ့ဒီတုန်းကဆရာတော်ကြီးတွေစီစဉ်ထားကြတာသူတို့သူတို့ဘာသူတို့ရေးပြီးတော့ဒါဒီထိတ်ကနေပြီးတော့ထည့်ထားကြတယ်အဲ့တော့ပရိတ်ကြီးရဲ့ preliminary ပေါ့ဟုတ်လားပရိတ်ကြီးမရွတ်ခင်မှာဘာလုပ်မလဲဒါတော်ကြကြတော့သိမှာပေါ့လေနော်ဒါကို ဟိုပါဠိခေါ်ပါဠိလိုခေါ်တော့ပရိကံလို့ခေါ်တယ်ပရိကံဆိုအင်္ဂလိပ်လိုပြောရင် preliminary ပေါ့အဲဒါရှင်းဥစွာလောက်တာအဲ့တော့တမန္တာစက်ကဝါလီတုအတ္တရာဂိသံတုဒေဝတာတဓမ္မမုဏိရာဇတာသူဏံတုတက်ကမောက္ခတာဒီဟာကဒီပရိတ်မယုတ်ခင်နတ်တွေကိုခေါ်လိုက်တာနတ်တွေကိုမြင့်လိုက်တယ်နော်အခုမြတ်စွာဘုရားရဲ့ပရိတ်ကိုငါတို့ရွတ်တော့မယ်သင်တို့လာကြပါလို့ဒီလိုနတ်တွေကိုခေါ်လိုက်တာအဲ့ဒါနတ်ပင်ခါထာလို့ဆိုရတယ် အဲ့လိုနတ်ပင့်တဲ့ခါမှာဘယ်ကနတ်တွေကိုပင့်တယ်လဲဆိုတော့တမန္တာစက္ကဝါလီသူတဲ့တမန္တာဆိုတာထဲဝန်းကျင်မှပါနော်စက္ကဝါလီသူဆိုစက်ကြဝဠာတွေအများကြီးရှိတယ်အထူးသဖြင့်စက်ကြဝဠာတိုက်တပေါင်းဇာတိခေအာနာခေဝိဒယခေဆိုပြီးတော့ဟိုနေ့ကခေသုံးခုပြောခဲ့ရင်မှတ်မိသေးလားမသိဘူးဟမ်နော်ဇာတိခေရအာနာခေရဝိဒယခေအဲအဲ့ဒီမှာဇာတိခေကိုစက်ကြဝဠာတပေါင်း အဲ့ဒီစက်ကြောလာတစ်တောင်းကတစ်တောင်းမှရှိတဲ့အဲနတ်ပြည်ပြမာတွေကိုဒါဖိတ်ခေါ်တာပေါ့တမန္တာစက်ကဝါလေးသူအတ္တရာဂိသန္တုအတ္တရာဆိုတာကဟီယာဟမ်ဒီဒီနေရာကိုပေါ့အာဂိသန္တုလာကြပါတဲ့အဲ့တော့အဲ့ဒီအဲခေဝန်းကျင်နော်ပဝန်းကျင်စက်ကြောလာတတောက်မှရှိတဲ့နတ်တွေမြမာတွေဒီနေရာကို လာကြပါလို့ဒီလိုပင့်ခေါ်လိုက်ပင့်ဖိတ်လိုက်ဒေဝတာဆိုတဲ့ပုတ်အရာတခါတလေနတ်လို့တို့ကဘာသာပြန်တယ် တခါတလေကျတော့နှက်ရောဂျွန်မာရောဘာသာပြန်ရတယ်တက္ကမံမုဏိရာဇတမုဏိဆိုတာကယဟန်ရာဇဆိုတာကဘာတော့ဘယင်ယဟန်ဘယင်ဆိုတော့ယဟန်မင်းဆိုတော့ဘာတော့မြတ်စွာဘုရားမြတ်စွာဘုရားရဲ့တက္ကမံသူတော်ကောင်းတရားတဲ့နော်တက္ကမံသူတော်ကောင်းတရားဒီနေရာမှာတော့ပရိတ်ကူသူတော်ကောင်းတရားလို့ခေါ်တယ် သူနန္တုနာကြပါတဲ့နော်နတ်တီတီလာပါအခုကျွန်ုပ်တို့ပရိတ်ရွတ်တော်မယ်ပရိတ်ကိုလာနာကြပါလို့ဒီလိုပြောတာတက်ကမောက္ခဒံဆိုတာကတတ္တမံဆိုတဲ့ပုတ်ရဲ့ adjective ဝိသေသနပုတ်ဘယ်လိုတတ္တမမျိုးလဲဘယ်လိုဂုံနဲ့ပြည့်စုံတဲ့သူတော်ကောင်းတရားလဲဆိုတော့တက်ကမောက္ခဒံတဲ့နတ်ပြည်အကျိုးနိဗ္ဗာန်အကျိုးကိုပေးတတ်သောဒီလိုအဓိပ္ပာယ်ရှိတယ် မြတ်ပြည်ကိုရောက်အောင်ပို့ဆောင်နိုင်တယ်နိဗ္ဗာန်ထိအောင်ရောက်အောင်ပို့ဆောင်နိုင်တဲ့သူတော်ကောင်းတရားမြတ်စွာဘုရားဟောထားတဲ့တရားအဲ့တော့နိဗ္ဗာန်မရနိုင်သေးရင်နတ်ပြည်ရောက်ဖို့ဟာဒါအရေးကြီးတယ်ပေါ့နော်လူပြည်မှာဖြစ်တာတဲ့နတ်ပြည်မှာဖြစ်တာကပုံပြီးတော့ဘာခေါ်မလဲတန်တရာဆင်းရဲတက်တာတာပေါ့ဒါတိတဲ့ကောင်းတာကတော့မောက္ခမောက္ခဆိုတာကလွတ်မြောက်မှုနော် freedom freedom from ံစာရပေါ့တန်တရာကလွတ်မြောက်မှုဒါကြောင့်မို့နတ်ပြည်ရောက်တဲ့အကျိုးနိဗ္ဗာန်ရနိုင်တဲ့အကျိုးကို ပေးနိုင်တဲ့ပေးနိုင်တဲ့တတ္တိရှိတဲ့မြတ်စွာဘုရားရဲ့တရားတော်ကိုနာကြပါတဲ့ငါတို့အခုရွတ်တော့မယ်လို့ဆိုလိုတယ်နတ်တွေကိုပြင့်ပြီးတော့နတ်တွေကိုအနာခိုင်းတာနော်ပရိတ်အနာခိုင်းတာအဲ့ဒီနောက်ဓမ္မတဝနာကာလောအယံဗရန္တာဒါထပ်ပြီးတော့ကြွေးကြော်လိုက်တယ်နော် ဗဒန္တာဆိုတာလေနတ်တွေကိုခေါ်လိုက်တာပေါ့လေဟိုအဲ့ဒီလိုခေါ်တဲ့ဟာကိုဟိုကမှဘာခေါ်လဲသူပါဠိစကားနဲ့ဆိုအာလုတ်ပုတ်လို့ခေါ်တယ်အာအာအာလုတ်ပုတ်ဆိုတာနားလည်နားလည်မှာမဟုတ်ဘူးနော်အင်္ဂလိပ်လို address a form of address အရှင်ဘုရားလို့သုံးလို့မဟုတ်လားဘုန်းကြီးကိုခေါ်ညက်ခါကြအရှင်ဘုရားသုံးတာမျိုးလို့အဲ့လိုသုံးတဲ့ပုတ်မျိုးကိုပါဠိလိုကြတော့အာလပနအဲ့ဒါကိုဘုန်းကြီးဘုန်းကြီးတွေ တရာတရာပါဠိတရာတင်တဲ့ခါကျတော့အာလုတ်ပုတ်အဲဒီဗဒ္ဒန္တဆိုတော့ပုဂ္ဂိုလ်အဲ့လိုအာလုတ်ပုတ်အာလုတ်ပုတ်ဆိုတာမှတော့ခေါ်လိုက်တာအိုးအရှင်ကောင်းတို့အိုးအရှင်ကောင်းတို့ဆိုတာမှတော့နတ်တွေကိုခေါ်လိုက်တာကနတ်တွေကိုဗဒ္ဒန္တလို့ခေါ်လိုက်တယ်နော်ဒါကြောင့်မို့အိုးနတ်များတို့လို့ဒီလိုလည်းလုပ်ရင်ရတာပါပဲဓမ္မတဝနကာလောဓမ္မဆိုတာကတရားတဝနဆိုတာကနားထောင်တာနော်တဝနကာလောဆိုတာကဘာလုံးကာလောဆိုတာ ဗမာစကားပဲပေါ့ဗမာစကားလည်းကာလပဲအချိန်ပေါ့နော်ဒါဖြင့်တရားနာဖို့ရန်အချိန်တဲ့အရာဆိုတာက this နော် so this is the time for listening to the dhamma ဒီအချိန်ဒီတရားနာဖို့ရန်အချိန်ဖြစ်ပါတယ်ဒါနတ်တွေကိုတခါထပ်ပြီးသတိပေးလိုက်တာဆိုတော့နတ်တွေပြမာတွေကပြင့်လို့ရောက်လာပြီဆိုတော့ရောက်လာပြီသူတို့စကားပြောနေမှာဆိုလို့ထင်တယ်ဟေ့ငါပဲသူဒါတရားနာဖို့အချိန်ကြာပြီမင်းတို့ညင်ညင်နေကြပါလေထပ်ပြီးတော့သတိပေးလိုက်တယ်နော် ယမတဝနာကာလောအယံပရန္တာတကယ်ဟောပြတဲ့ခါကျတော့ပရိရွတ်တဲ့ခါကျတော့ဒါကိုသုံးခေါက်ရွတ်တယ်တစ်ခေါက်တည်းတော့မကဘူးအဲအဲ့ဒီနောက်ဘာတွေ့လဲနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဒါကတော့ဖျားရှိခိုးတာအခုခေတ်တော့ဟိုဩဃာတဩဃာတဆိုတာမှဖျားရှိခိုးလို့ထင်နေကြတာဟုတ်လားအမှားတော့ဒီဟာလည်းဖျားရှိခိုးပဲ အဲ့ဒါဒီဘုရားရှိခိုးဟာမြတ်စွာဘုရားလက်ထက်ကတည်းကရှိခဲ့တဲ့ဘုရားရှိခိုးဒါရှေးအကြဆုံးဘုရားရှိခိုးပဲဒါသူ့လည်းရှိကြတယ်လို့မရှိဘူးအခုနောက်တာအခုဩကာသဩကာသဆိုတဲ့ရှိခိုးတွေကနောက်ဗမာပြည်ရောက်မှဗမာဆရာတော်တွေရေးထားတယ်အခုဒီဟာကတော့မြတ်စွာဘုရားလက်ထက်ကိုကအဲလူတွေရှိခိုးခဲ့တဲ့ဂါထာမဟုတ်ဘူးဒါကတော့ sentence ပဲပေါ့နော်နမောတတ္တဗုဒ္ဓဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ အဲဒါကြောင့်မို့ဒီဟာကပါဠိတော်အောက်မှာဆိုရင်သူ footnote မှာပေးထားတယ်ဟိုဘယ်ပါဠိတော်ဘယ်လောက်ဘယ်လောက်မှာရှာစပြီးတွေ့နိုင်တယ်ဆိုတော့ပြောထားတယ်ထားပါတော့အဲ့တော့အဲ့ဒီမှာနမောဆိုတာကရှ िख ိုးပါတယ်လို့ပြောတယ်နော်တတ္တဘဂဝတော်ဆိုတာထိုမြတ်စွာဘုရားအားလို့အားလို့ဆိုမလို့ထိုမြတ်စွာဘုရားဂိုးလို့ဆိုလို့လားထိုမြတ်စွာဘုရားကိုရှ िख ိုးပါတယ်အရဟတော်တဲ့ရဟတော်ဆိုတဲ့ပုတ်ရဲ့အနဲ့အနဲ့တွေကတော့အများကြီးရှိတယ် ဘာလို့ဆိုတော့ဒီနေရာမှာဟိုဒီအကျယ်ချက်ပြီးတော့ရေးတဲ့ဆရာတွေကလက်ဆွမ်းပြတာလက်ဆွမ်းပြပြီးတော့ပုံကိုအမျိုးမျိုးဟိုလိုဖြတ်ဒီလိုဖြတ်လုပ်ပြီးတော့ခါလဲအတိပ္ပယ်အမျိုးမျိုးလုပ်တော့တာပဲသူတို့အဲ့ဒါကြာတော့ဘယ်ဟာဘယ်ဟာမူရင်းမှမသိတော့ဘယ်ဟာဘယ်ဟာတစ်ခုယူမှမသိတော့အဲ့လိုဖြစ်ဖြစ်တော့ဒါသူတို့ကညာကကြီးတော့အကုန်လျှောက်ကြမ်းတာဒါအရဟတော့ကိုအရဟဆိုတဲ့ပုဂ္ဂကနေပြီးတော့တောဆိုတာလေးထည့်ထားတယ်ဟုတ်လားတခါအရိနဲ့ဟကနေပြီးတော့အရဟဖြစ်တယ် နော်တို့မို့အရနဲ့ဟကအရဟဖြစ်တယ်နဲ့အဲ့လိုအမျိုးမျိုးကြံတော့တာသူတို့ကြံတော့အဓိပ္ပာယ်တွေကအမျိုးမျိုးထွက်ကုန်တော့ဘယ်ဟာတစ်ခုရောမှမသိဘူးအဲ့တော့အရဟတော်ဒီအရဟဆိုတာအရဟဆိုပုဂ္ဂိုလ်တစ်ခုတည်းယူလိုက်မယ်ဆိုရင်ထိုက်တန်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဝေါ်သည်ဘာဘာထိုက်တန်တာတော့မြမာတွေနတ်တွေလူတွေက ပူဇော်တာချစ်ခိုးတာနော်လှူတာတန်းတာကိုခံယူတော်မူတတ်တယ်ဒီလိုအဓိပ္ပာယ်ရှိတယ်အရဟတော် ဒါဒါအတိတ်ပဲတစ်ခုအဲ့တော့လူနတ်ပြမတ attva တို့ပူဇော်ထုကိုခံယူတော်မူတိုက်သောဒါအရဟတောဆိုပုရဲ့အငဲ့တမ္မာတခါကိလေသာတိဟုသောယံသူတွေကိုတတ်တတ်တဲ့တတ်တော်တတ်တော်မူတတ်သောဒီလိုလဲပေးလို့ရတယ်နော် ရိဟဆိုတဲ့ကနေအရဟဖြစ်တယ်လို့ဆိုရင်အရိဆိုတာယန္တုယန္တုဆိုတာဒီနေရာမှာကိလေသာဆိုတဲ့စိတ်ထဲမှာရှိတဲ့မကောင်းတဲ့အညစ်အကြေးတွေအဲ့ဒီမကောင်းတဲ့အညစ်အကြေးတွေကိုပယ်တတ်တော်မူတတ်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားကိုအရဟံလို့ဆိုတာ။ဟောဒီလိုလဲအတိပ္ပယ်ယူလို့ရတယ်။သို့မဟုတ်အရဟပဲအရဆိုတာဘာလဲဆိုစပုတ်တိုင်တွေကိုပြောတယ်နော်။စပုတ်တိုင်တွေကိုဖြည့်ဆည်းတတ်တယ်မြတ်စွာဘုရား။တန္တရာဆိုတာဘိန်းကြီးနဲ့နှိုင်းပြီးတော့ဟောထားတယ်မဟုတ်လားနော်။ဒါလေးတန္တရာဟိုပရိသတ်သမုပ္ပါဘိန်းကြီးရှိတယ်မဟုတ်လား။ အေးအဲ့ဒီမှာဟိုဟာတွေကိုဝင်ရိုးလို့ဆိုတာပေါ့လေအဲ့ဒီထဲကဝင်ရိုးတွေကိုဖြက်စီးတော့ဖြက်စီးတယ်ဆိုတော့ဒီဒီဘိန်းကြီးကိုဝင်ရိုးဖြက်လိုက်အဲ့ဒီဘိန်းလေလိုင်းလေးတာမလဲနိုင်တော့ဘူးပေါ့နော်ဘလေးဝင်ရိုးတယ်စပုတ်တိုင်ကြီးမရှိတော့ဘူးဆိုရင်ဝင်ရိုးလည်းပြုတ်ထွက်သွားပြီးတော့ဒီဘိန်းဟာပြတ်သွားပြီပေါ့ထို့တူပဲဒီတန္တရာရဲ့အကန့်အကွက်လို့ခေါ်တဲ့အဲ့ဒီဟာတွေကိုဖြည့်လိုက်တဲ့ခါကျတော့တန္တရာစကြီးရက်သွားတယ်ပေါ့တန္တရာစတီးဟိုတော့ဘိန်းကြီးရက်သွားတယ်အဲ့ဒီလိုလည်းပဲအတိပ္ပယ်ယူလို့ရတယ်ဒါမှမဟုတ် အဓိပ္ပာယ်အများကြီးပြောရင်တော်ကြကြတော့ခုနကဘာမှအမှန်မသိဘူးဖြစ်သွားမယ်အဲ့တော့ပထမတစ်ခုပဲမှတ်တာနော်ပူဇော်ထုကိုခံယူတော်မူတိုက်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အရဟတော်တမ္မာတံဗုဒ္ဓတ္တတမ္မာဆိုတာကအမှန်အတိုင်းဆိုတဲ့အဓိပ္ပာယ်ရှိတယ်တန်ဆိုတာကကိုယ်တိုင်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဗုဒ္ဓဆိုတာကသိတယ်အမှန်အတိုင်းကိုယ်တိုင်သိတော်မူတဲ့မြတ်စွာဘုရားအမှန်တိုင်းသိတယ်ဆိုတော့ဒီဒီဒီယုံနာတရားသဘောတွေကိုသူသူ အမှန်အတိုင်းသိတယ်အမှားအမှားအဖြစ်မသိဘူးပေါ့ဟိုတတ္တဝါတွေခါလေးသိသိနေကြတာအမှားအမှားအဖြစ်သိသိနေကြတယ်နော်အာဒီတစ်ခုမြဲတယ်လို့ထင်နေတယ်မြဲတယ်လို့အသိရှိတယ်အဲချမ်းသာတယ်လို့ထင်တယ်အတ္တကောင်ဝဲလို့ထင်တယ်ဒါကမှားတော့အသိတယ်အဲဒီအခုဒီမှာတော့တန်မာဆိုတော့ဟိုစာရီမှာဖတ်ရင်တော့မဖောက်မပြန်ဆိုစကလုံးတော့တော့တွေ့လိမ့်မယ်ဟုတ်လားမဖောက်မပြန်ဆိုရင်အဲ့ဒါလူကတိတ်ကြတော့နားမလဲခြင်းဒါအမှန်အကန်တိုင်းလို့ဆိုလို့ပါအမှန်အတိုင်း ကိုတော်တိုင်သိတော်မူတယ်ဆိုတော့မြတ်စွာဘုရားဟာဘုရားဖြစ်ဖို့ကြိုးစားတဲ့နေရာမှာဆရာမရှိဘူးဘယ်ဆရာကမှဒီတရားလေးကျင့်ပါလို့ညွှန်ပြရတာမဟုတ်ဘူးညွှန်ပြမဲ့ဆရာကိုမတွေ့ခဲ့ဘူးမိမိဘာသာမိမိထိုးတွင်းပြီးတော့ discover ပေါ့ထိုးတွင်းပြီးတော့သိမြင်တော်မူတယ်ထိုးတွင်းပြီးတော့ဒီပထမဝိပဿနာတဘောဝိပဿနာအကျင့်ကိုသိတယ်ပြီးတော့အဲဒီဝိပဿနာကိုကိုယ်တိုင်ကျင့်ပြီးတော့အဲဒီဝိပဿနာရဲ့အကျိုးအကျိုးဆက်အနေနဲ့ဒီတရားအလုံးကို အကုန်စင်သိတဲ့ပြီးတော့ကိလေသာအလုံးကိုပယ်နိုင်တဲ့ခရီးဖြစ်ကိုရောက်သွားတယ်ဒီတန်ဆိုတဲ့သကလုံးလေးကကိုယ်တိုင်ဆိုတဲ့သကလုံးလေးကဘာကိုဆိုလိုတာလဲဆိုတော့ယဟန္တာတွေကိုတန်ဗုဒ္ဓတို့မခေါ်ရဘူးယဟန္တာကတော့ကိုဖရတရားနာပြီးမှသူတို့ကယဟန္တာဖြစ်ရတာဖရတရားမဟုတ်လည်းပဲဆရာသမားရှိကဒီတရားအထုတ်နည်းကိုရပြီးမှ ဆိုတော့သူတို့ကဆရာရှိသွားပြီကိုယ်တိုင်သိတာမဟုတ်တော့ဘူးတဆင့်သူများကပြောပြီးတော့မှအဲ့ဒီပြောတဲ့အတိုင်းကျင့်လို့ဖြစ်တာအဲ့ဒါမျိုးကိုတန်ဗုဒ္ဓလို့မခေါ်ဘူးဒါကြောင့်မို့ဟိုမြတ်စွာဘုရားရဲ့တပည့်သားယဟန္တာတွေကိုတန်ဗုဒ္ဓလို့မခေါ်ဘူးဗုဒ္ဓလို့တော့ခေါ်ခြင်းခေါ်နိုင်တယ်ဟုတ်လားဒါဆိုဗုဒ္ဓဆိုတာကတော့တစ္ဆာလေးပါးကိုသိတယ်ဆိုတဲ့အဓိပ္ပာယ်ယူရင်ယဟန္တာလည်းတစ္ဆာလေးပါးသိတာပဲအဲ့တော့ တမ္မာတံဗုဒ္ဓလို့ပြောလိုက်ရင်တော့ပြီးပြီအကုန်လုံးဒါဖယားမြတ်စွာဘုရားတက်တက်ဖြစ်သွားပြီဗုဒ္ဓလို့ပြောမှဆိုရင်ပိစိကဗုဒ္ဓလည်းဖြစ်နိုင်တယ်အယဟန္တာလည်းဖြစ်နိုင်တယ်နော်ပြီးတော့တမ္မာဗုဒ္ဓလို့ပြောလိုက်မယ်ဆိုရင်ယဟန္တာဖြစ်နိုင်တယ်ဖယားဖြစ်နိုင်တယ်ပိစိကဗုဒ္ဓဆိုတာရှိသေးတယ်နားလည်လားဖယားငယ်လို့ခေါ်တဲ့ဟာပိစိကဗုဒ္ဓကိုတန်ဗုဒ္ဓလို့ခေါ်လို့ရတယ်။ဘာလို့ပိစိကဗုဒ္ဓဒီမှာလည်းဆရာမရှိဘူး။သူတို့ကသူတို့ထိုးလွှင့်သိပြီးတော့ဖြစ်တယ် ဒါမှမဟုတ်ပိစိကဗုဒ္ဓတွေကတတ္တဝါတွေကိုတရားတွေဘာတွေဟောတာမဟုတ်တော့ပိစိကဗုဒ္ဓတွေကိုတမ္မာတန်ဗုဒ္ဓလို့မခေါ်ဘူး။ဟာတန်ဗုဒ္ဓလို့ခေါ်။ယဟန္တာကြတော့ဗုဒ္ဓလို့ခေါ်မယ်။သို့မဟုတ်တမ္မာဗုဒ္ဓလို့တော့ခေါ်မယ်။တန်ဗုဒ္ဓလို့မခေါ်ဘူး။နော်တမ္မာတန်ဗုဒ္ဓလို့မခေါ်ဘူး။ပြီးတော့နော်ဟိုအလဲအပုတ်ဘဂဝတော်နော်အဲ့ဒါတော့ဘုံတော်ဘုံတော်တို့နှင့်ပြည့်စုံတော်မူတော့ဗောလေ ဘုံတော်6ပါးဆိုပြီးတော့ရှိတယ်နော်အဲဒီဘုံတော်6ပါးနဲ့ပြည့်စုံတော်မူသောဆိုတဲ့အဓိပ္ပာယ်ဘဂဝတော်ခုနပြောလို့ပဲဘဂဝတော်ဖတ်ခြင်းဖတ်ဘဂဝတော်ဖတ်ခြင်းဖတ်ပဲနမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတာကိုကဒီနိုင်ငံရောက်လာတဲ့ခါကျတော့ဟိုယူရီးယားဘုန်းကြီးတွေပဲလို့ရွတ်လဲတီယိုဘုန်းကြီးတွေပဲလို့ရွတ်လဲလေးလာဟိုနားထောင်တော့ကြားတဲ့ခါမှတ်တယ်သူတို့လည်းဘဂဝတော်ဖတ်တာအဲ့ဒါကြတော့ဘဂဝတော်မစိုးဘူးအဲ့တော့အာဒီလိုဆိုတော့ကိစ္စရှိမှမဖြစ်ပါဘူး ဘဂဝါတော်ပဲဟိုအများနှုတ်တဲ့အတိုင်းမသွားမှာပဲဆိုတော့တတနဲ့ဘဂဝါတော်တခါတွဲတွဲဖတ်တာရှိတယ်ခတ်ခတ်ခြားခြားဖတ်တာရှိတယ်ဒါတော့ကြိုက်တယ်လို့ပဲဖတ်ပါအဲပြီးတဲ့အဲ့တော့ဒါကဘာလို့ဒါဒါမြန်မာလိုပြန်လိုက်ရင်ပါလဲတတ်လူနဲ့ပြမတတ်တော်တို့ရဲ့ပူဇော်တစ်ခုခံတော်မူတတ်တဲ့နော်တရားအလုံးစုံကို အမှန်အတိုင်းကိုယ်တိုင်သိမြင်တော်မူတဲ့ မြတ်စွာဘုံတော်၆ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကိုတပည့်တော်ရှိခိုးပါတယ်ဒီဒီနမောတတဟာမြတ်စွာဘုရားလက်ထက်ကတည်းကဥဒန်းလို့လည်းတို့ကတော့ခေါ်ရပေါ့လေဟိုရှိခိုးမြတ်စွာဘုရားရှိခိုးရင်ဒီဟာလေးယူယူပြီးတော့ရှိခိုးကြတယ်အဲ့တော့ရှိတော့ကဖြစ်ဘူးတာကဘာလဲဆိုရင်ပုံနာကြီးတယောက်ရှိတယ်နော်ဗာရဒေါသဆိုပုံနာကြီးသူ့မှာသူမိမကဇနင်စားနီဆိုတဲ့ပုံနေမှကြီးဆိုတော့အဲ့ဒီသူသူကတောတပံဖြစ်ပြီးသားတောတပံဖြစ်ပြီးသားဆိုတော့ဖရာဖရာကြီးညိုတာပေါ့လေ အဲ့ဒါခါကျတော့အဲ့ဒီမိမကြီးကအာသူကတစုံတစ်ခုလုံးမလို့ချွတ်ချော်သွားရင်ခလုတ်ကလေးဝါလေးတိုက်လိုက်ရင်လည်း तू ကနမောဖရာပဲလှုပ်ချီပြီးနမောတတ္တပဲလှုပ်တာနမောတတ္တဘုရားတော်နမောတတ္တဘုရားတော်လှုပ်တော့သူ့ယောက်ျားကဘုရားတော်မှမဟုတ်ဖဲဘူးမဟုတ်တော့ကြာတော့အမြင်ကအဲ့ဒါနင်းနင်းဒါမဆုံနဲ့ပေါ့လေဒီနမောတတ္တမဆုံနဲ့ဆိုတော့ဟိုကတောတပံပြည့်နေပြီပဲဗာရမယ်ဟုတ်လားအသက်အသေးခံမယ်ဒီဒီဒါမဆိုးပဲမနေနိုင်ဘူးပေါ့ ဆိုတော့နောက်တော့ပုံနှိုက်ကြီးလျှော့ရတာပေါ့လေပုံနှိုက်ကြီးကလျှော့ရတော့နေ့တော့ပုံနှိုက်ကြီးကသူ့ပုံနှားတွေကိုဖိတ်ပြီးတော့အိမ်ခမင်းကျွင်းမှာအဲ့ဒါသူကပုံနှိမ့်မကြီးကိုတောင်းပါတယ်ဒီဒီနေ့တော့ဘာပဲဖြစ်ဖြစ်နေ့နေ့ခေါ်ရမနေ့မတန်းတာပါနဲ့ပေါ့လေဟုတ်လားနမောတတလေးမဆိုးပါနဲ့ဒီဒီနေ့လေးတော့ပြီးခံပြီးတော့ဟိုကပြုတ်ပါပေါ့လေဆိုတော့သူကတော့ဝန်ခံလိုက်တယ်အင်ကောင်းပါပြီပေါ့ဒါပေမဲ့လို့အဲ့ဒီသမင်းသူကလာအပိတ်မှာသူကချော်လဲလိုက်တော့ကို မကြခဲ့ဘူးဘသကထွက်သွားတော့တယ်ဆိုတော့ဟာတခါလဲဟိုတခြားပုံစံတွေကလည်းသူတို့မကြားချင်တာကြားရတယ်ဆိုပြီးတော့တခါလဲတိတ်ဆိုးပြီးတော့ထွက်သွားတာပေါ့လေအဲအဲ့ဒီလိုဖြစ်တယ်အဲ့ဒါအဲ့ဒီအဲ့ဒီနေသာနီပုံနေမှာကြီးကဒီနမောတတနဲ့ပဲဆိုပြီးတော့ရှ िख ိုးတယ်ထို့တူပဲပေါ့လေဒီလိုရှ िख ိုးတဲ့ထုံနေမြတ်စွာဘုရားလက်ထက်ကရှိခဲ့တယ်နော်ဒါကြောင့်မို့ဒီဒီနမောတတဆိုတဲ့ရှ िख ိုးဟာဟို ရှေးဟောင်းဘုရားလက်ထက်ကတည်းကရှိခဲ့တယ်ရှ िख ိုးရှ िख ိုးတဲ့သဒ္ဒန်လို့ဒီလိုမှတ်တာဟိုပြမာယုဆိုတဲ့ပုံသားကြီးကရှ िख ိုးတော့လည်းပဲနမောတတ္တတွေတော့ပဲဆိုတာပဲတခြားဟာတွေမဆိုဘူးကောင်းပြီရှေ့သွားလိုက်စမ်းတဲ့အဲဒီရှိသွားအဲ့ကရာမခက်တာယေတန်တတန်တစိတ်တာတိတရဏတရဏအိထလောကံတရိဝါစတဲ့ပြင်ရှိတယ်။ဒါကလည်းပဲပါလဲဆိုတော့နတ်တွေကိုလာပါလို့တခါထပ်ပြီးတော့ပြင့်မြန်တာပဲနော်။အထက်ကသူကနတ်ပြင့်တာ ရိသတ်နဲ့မှဆိုလို့ရှင်တယ်ပြေးရတဲ့ခါကျပရိသတ်နဲ့မှဆိုလို့နော်ရေတန်တာတန်တစိတ်တာတန်တာဆိုတာလည်းပဲသူတော်ကောင်းကိုတန်တာလို့ခေါ်တယ်တန်တစိတ်တာဆိုလည်းပဲငြိမ်းချမ်းတဲ့နှလုံးရှိတယ်ငြိမ်းချမ်းတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တန်တစိတ်တာစိတ်တာဆိုတာစိတ်ဗမာစကားတယ်ပဲတိတရဏတရဏဆိုတာသုံးပါးသောကိုးကွယ်ခြင်းလျင် ကိုးကွယ်ရာရှိတယ်နော် ရားတရားတန်ခါဒါလျင်ကိုးကွယ်ရရှိတယ်လို့ဒီလိုဆိုလိုတာပေါ့လေ။အိဋ္ဌဒါအိဋ္ဌဆိုတာဒီဆက်ကြော်လာလို့ဆိုလိုတယ်။လောကံတရီဆိုတာတခြားသောဆက်ကြော်လာလို့ဆိုလို။ဒီဆက်ကြော်လာမှာရောတခြားဆက်ကြော်လာမှာရောရှိတဲ့သူတော်ကောင်းဖြစ်တဲ့ငြိမ်းချမ်းသောစိတ်ရှိတဲ့ဘုရားတရားတန်ခါယရဏသုံးပါးဒါကိုးကွယ်ရရှိတဲ့ရှိသွားမှာပေါ့လေနော်။ဘုံမဘုံမသတေဝဆိုတာကဘုံမဆိုတာကမီမီမှာရှိတဲ့နတ်တွေမြေအပြင်မှာနေတဲ့နတ်တွေ အဘုံမဆိုတာက မြေမဟုတ်ဘူးဆိုတော့ကောင်းကင်ပေါ့ကောင်းကင်မှာနေတဲ့နတ်တွေဟိုဘုံမစိုးနတ်ယုတ်ကစိုးနတ်အာကာသစိုးနတ်ဆိုတာကြားဘူးလားမသိဘူးဟမ်ဘုံမစိုးဆိုတာကမြေမြေပေါ်မှာဆောက်ရှောက်တဲ့နတ်တွေအဲ့ဒါယုတ်ကစိုးဆိုတာတစ်ပင်ပေါ့အာကာသစိုးဆိုတာက ကောင်းကင်မှာဆောက်ရှောက်တဲ့နတ်တွေအခုဒီမှာအဘုံမအရာအာကကောင်းခင်ဆောက်ရှောက်တဲ့နတ်တွေကိုကြည့်ပါအဲ့တော့မြေမှာဆောက်ရှောက်တဲ့နတ်တွေရောကောင်းခင်ဆောက်ရှောက်တဲ့နတ်တွေရောဆိုဂုံးနေပြီနတ်တွေဘုံမှာဘုံမှာစတေဝါ ဂုဏကဏဂဟဏဗျာဝတာဂုဏဆိုတာကဂုံကဏဆိုတာကအပေါင်းနော်ဂဟဏဆိုတာကယူတာဂုံအပေါင်းကိုယူတယ်ရအောင်ယူတာကိုဆိုလိုတယ်ပေါ့ဗျာဝတာဆိုတာကကြောင့်ကြစိုက်တယ်အာထုတ်တယ်အဲ့တော့ဂုံအပေါင်းကိုယူဖို့ရန်အာထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်တဲ့နတ်တွေတပ္ပကံလာအမြဲတမ်းပေါ့လေ ဤတီအာယံတုတူပဲအဲ့ဒီနတ်တွေတဲ့လာကြပါစေတဲ့နော်ဝရကနကမယေမေရုဒါစီဝတန်တော်ဘယ်မှာနေတဲ့နတ်တွေလုံးဆိုရင်တဲ့ဝရကနကမေဆိုဝရဆိုတာကမြတ်တော်ကနကဆိုတာရွှေမယဆိုတာက made of နော် ရွှေနဲ့လှုပ်ထားတဲ့ရွှေဖြင့်ပြီးတဲ့မြင့်မို့တောင်ကြီးကိုပြောတာမှာမေရုဒါသဆိုတာမြင့်မို့တောင်မြင့်မို့တောင်ကြီးကအရှိဘက်ကနေကြည့်လိုက်ရွှေရောင်ရှိတယ်လို့ဆိုတယ်မဟုတ်လားနော်အရှိအရှိ အရှိဘက်ကရွှေရောင်တောင်ဘက်ကျတော့ဘာလဲလားမှတ်မိလားအယောင်လေးမျိုးရှိတယ်နော်တောင်ကမှမြတယ်ဟုတ်လားဒီအဲ့လိုရှိတယ်အဲ့တော့အဲ့ဒီမှာဝတန်တော့